ဒီကနေ့မာပြစ္ဆကနာခုနှစ်ပိုင်းနောက်ဆုံးခုနှစ်ခုမြောက်ပါလေဟောရပါလားဒီခါဆိုလို့ရှိရင်တော့ပြစ္ဆကနာစေတနာအပိတရပါလားအဲဒီသတ္တဝိစ္ဆကနာမှာလည်း ဆင်းရဲမှုပေါ်ပြတဲ့ပါဠိကတော့သတ္တမပြစ္ဆကာရမှာလို့အတူတူလိုပါပဲနည်းနည်းချူတာကတော့ liberty အထဝေဒ liberty ဓမ္မချာသာ liberty သမုပ္ပါဒိသာတိတိပါမောချာသာအဲ့ဒါလေးတော့ပြရသား သတ္တမကတော့ဓမ္မဝိရိယအစီအနာကြားရေးမှာသတ္တဗံပုဂ္ဂိုလ်ရဲ့အင်အားကိုခွန်အားသူပြောတဲ့သတ္တမကတော့အဲ့ဒီအင်အားကြောင့်နောက်ပိုင်းကဖြစ်ပေါ်တဲ့အကျိုးရလဒ်ပေါ်တယ်အဲ့ဒါလေးရှင်းနေတင်ပြသွားလို့ပါပဲ သိရသောတာပန်မှာပြည့်စုံရဖြစ်တဲ့ခွန်အားနဲ့သာဘာမိမိမှာလည်းပဲပြည့်စုံရလားလို့ဒီလိုသိရင်ရှိတယ်။အဲဒီအကြီးကခွန်အားကပါရီလဲဆိုတော့ဒီမှာသက္ကတပူကြည့်ဒီဓမ္မဝိနည်းဒီသိရမှာလို့ဆိုထားတာ ဘုရားခေါ်ကြတဲ့ဓမ္မနဲ့ဥနည်းရပါတယ်။ဒီနေရာပြောတဲ့အတိုင်းပါပဲ။ကျိုးစီဝါဖြစ်ထွေးရေးအတွက်တိကျတဲ့လောက်ကိုရက်သတိထားကြရလို့ပါ။အကျိုးရစီရေးအတွက်ရှင်ဤဥပဒေကိုအစီကံဥပဒေကိုဥနည်းရပါ။အဲဒါကဘူတိတာခေါ်ပါတယ်။ ဘုရားမြတ်စွာကိုယ်တိုင်ပြုလို့ရှိထားပြီးတော့စေတနာညာအားဖြင့်ဟောကြားထားတဲ့ညွှန်ကြားထားတဲ့ဓမ္မနဲ့သတ်မှတ်ထားတဲ့ဝိရိယပါအဲဒီဓမ္မဝိရိယကိုသူတို့ယောက်ကဟောကြားနေလို့ရှိရင်လည်းဒီကောလည်းပဲတရားနာရေးမှာသူစိတ်ဆိုင် စိတ်ပြည့်နဲ့နာတယ်ဆိုတော့တရားလုံးလိုက်လုံးလိုက်ပါလည်းပဲနာရရောက်နေအဲဒီတရားရဲ့အတိတ်ပဲဘုလည်းပဲရှင်ရှင်ကြည့်အထူးသဖြင့်ကိုအထုရှင်ကာလကစိတ်ကြုံကျင်နဲ့ခေါ်ကြခြင်းနဲ့လည်းပဲအလိုလိုလဲစိတ်ခံပြီးတော့ကြည့်နေပြီဆိုလို့ရှိရင်ခေါ်ကြခြင်းနဲ့ကိုလက်တွေ့ခံစားရတာလည်းဟုတ်တယ် သွားပြီးတော့တိုက်ဆိုင်တိုက်ကြည့်တဲ့အခါမှာစုံကြည့်တဲ့အခါမှာတိုက်ကြည့်တဲ့အခါမှာသူခံစားရတာလဝတိအထတ်ဝိဇာန်အဲ့ဒီပဲဘုလည်းပဲရပြီးသဘောပေါက်တယ်ချင်းနဲ့ချင်းနဲ့ရသဘောပေါက်တာလဝတိဓမ္မဝိဒာတရားစကားလုံးအစီအစဉ်ကိုလည်းပဲရပြီးသဘောပေါက်တယ်ဒီလိုအစီအစဉ်နဲ့ဒီလိုအစီအစဉ်လိုက်ဝင်တယ် အနတ္တိပဲနဲ့လိုက်ချက်ကြရဒီဒီလုံးကဒီအိတ်ပဲပေါ်ပြရတယ်ဆိုတာပါလေ။ဟွန်းသမုပ္ပါဒ်ဆိုင်တာပါမို့ချာတယ်။တရားနဲ့တတ်တဲ့ဝမ်းမြောက်ခြင်းကြည်လူခြင်းစိတ်သိအားရခြင်းပါလေ။အဲဒီကြည်လူစားကိုလည်းပဲရရှိပါလေ။ယဟန်တို့တဲ့ တရားစကားအနည်းလေးပဲကိုသဘောပေါက်ခြင်းတရားနဲ့သက်တဲ့ဝမ်းမြောက်ခြင်းခေါ်တဲ့ဒီသဘောဟာဒိဋ္ဌိသမဏတပုဂ္ဂလသအရိယဉာဏ်အမြင်နဲ့ပြည့်စုံသောပုဂ္ဂိုလ်ဤဗလာတာခွန်အားပါပဲလို့ပြောဆိုကြအဲဒီလိုဒုတိယခွန်အားကိုသရုပ်ဖော်ပြပါတယ် ဒီလိုဆိုတတ္တဝါခွန်အားကိုပြုခေါ်ပြပါတယ်ဆိုလိုတာကတော့ဘုရားကိုယ်တိုင်တိကျတဲ့ဉာဏ်ကြားချက်ဘုရားကိုယ်ဟောကြားထားတဲ့တိကျတဲ့ဉာဏ်ကြားချက်ဓမ္မနဲ့ဒီနည်းစီကအတွက်သမတ်ထားတဲ့ဝိနည်းရပါတယ် ဒါတွေကိုတကယ်နာလို့တဲ့သဘောနဲ့သူ့ဆိုင်နာလည်းဖြစ်လုံရောက်ကခေါ်လို့ပါလေနာသူလည်းနားလည်နေတဲ့စကားအတုံးလုံးနဲ့ခေါ်ကြတာကိုနားလိုက်လို့ရှိရင်နာသူအရိယပုဂ္ဂိုလ်ကအဲ့ဒီတရားကိုနားနေရင်နာနေရင်ကနေပြီးတော့ဆိုလိုတဲ့အနေအချင်းတွေကိုလည်းပဲသဘောပေါက်တယ် လို့ဆိုရတယ်အထက်ကတာခါတော့အထဝေရကိုပြခန္ဓာနဲ့ဒီဘက်ကိုကြည့်ပြီးတော့ဝမ်းမြောက်တယ်လို့ဒီလိုဖွင့်ထားဆွဆိုထားပါတယ်သမုပ္ပါဒ်ဆိုင်တာဣတိပဝုဇ္ဇာလို့နောက်ထပ်ဆုံးမှာဖြစ်တော့အထဝေရအရာပေါ်အနေဒီစေကိုကြည့်နေတဲ့သဘောပေါက်တဲ့စာပါတယ် ဒီလောက်ပဲယူလို့ရှိရင်တော့သိစသိသိပါလားဒါစကားလည်းမဆက်တော့ဘူးတော့အဲ့ဒီလိုယူလို့ရှိရင်သဘောပေါက်ရုံလောက်သာနဲ့ပြန်ထားပါလားဟောပြောဖို့စကားအစီအစဉ်ကိုလည်းပဲသဘောပေါက်ပါလေဟိုကအနည်းစိတ်ပဲနဲ့အနည်းစိတ်ပဲကိုဖော်ပြလို့စကားလုံးနဲ့ လို့ပါခေါ်လဲအဲလိုက်ချက်နေတာဒီကလေးကြားလိုက်တာနဲ့ဖြစ်ချင်းဆိုသဘောပေါက်သွားတဲ့ဒီကလေးကိုနာသူနားလည်နိုင်တဲ့ဒီကလေးကိုအဲဒီဒီကလေးကလည်းအစီအစဉ်သိကြတဲ့ဒီကလေးကိုအဲဒီလိုခံစားရတယ်ဒီလိုဆိုရတယ် နောက်ပြီးတော့အဲ့ဒီဟောပြောတဲ့တရားနဲ့ဆက်ပြီးတော့လည်းတိတိပမုဇ္ဇဆိုတာအောင်းရောက်ခြင်းတိတိပမုဇ္ဇဖြစ်ပါလေအဲဒီဝမ်းမြောက်မှုတိတိဖြစ်တဲ့အခါကဒီလိုလုံးမှာတိတိကရုပ်တိတိကြောင့်ဖြစ်တဲ့ရုပ်တွေပေါ့စိတ်စိတ်စိတ်နဲ့ငြင်းငြင်းငြင်းငြင်းဟာတစ်စိတ်နဲ့ဖြစ်နေတတ်ပါလေဒါကြောင့်ဒီလိုဆိုရှင်ကြီး ရှုမှတ်မှုဥပဒနာအလုပ်ကိုပြည့်ပြည့်စုံစုံအထုတ်ထားတဲ့ယောဂီတွေမှာဝိပဿနာနဲ့ဆက်တဲ့ဘုရားဟောကြားတဲ့ပါဠိတော်ရဲ့အလက်ကိုရိုးရိုးလေးဟောပြောနေတာကြားရရင်ပဲအလက်တွေကိုသဘောပေါက်နားလည်တတ်ပါတယ်။ဒါကအစီအစဉ်ကိုလည်းပဲသဘောကျတတ်ပါတယ်။အဲဒီလိုသဘောပေါက်ပြီးတော့ ဝမ်းမြောက်မှုပီတိရလည်းပဲချက်ချက်ဆန္ဒဖြစ်ကြတယ်လို့ဆိုရတယ်။ဒီကဲ30ကျော်လောက်ကဆေကျော်တဲ့တငယ်တယောက်ဖြစ်ပုံလေးနဲ့လည်းချက်ပြီးတော့ပြောရတယ်။သမပြေလူလိုက်ရပြီးဆရာဆရာငင်္ဂန်ကြီးအတွက်အားဆွဲလို့ရတာ သူရဆရာသာမသာ၄ယောက်ရှိတယ်ကအကြီးဆုံးဟာဆယ်ယောက်သက်တော့၁၈ရက်၁၉ရက်လောက်ရှိမှာပါတနင်္ဂနွေတနင်္ဂနွေပိုင်းသန္ဓဝကိစ္စကြီးဆောင်ရနေရတော့သားရည်လေးယောက်လုံးဟာဘဝစကားကောင်းကောင်းပြောတတ်တယ်။ဒီလာရောက်တဲ့ခါကျတော့အင်္ဂလိပ်စကားလည်းလည်းပြောကြနေတာပါ။ သူတို့အရှင်ပြုတဲ့အခါသတ္တရဖတ်တဲ့နေသူတို့ဆောက်ဆောက်ရအောင်ဆောက်သားကြီးကသူ့အတူဖွဲ့ပြီးတော့တတိတတတရားလာဆိုတဲ့အခါလဲအဲဒီခါကျတော့လည်းဘာလို့ကောင်းတဲ့ကြည့်မတတ်ဘူးအဲဒီတရားတော့ကျိုးစားတာအတူကျိုးစားတယ်တော့တရားတော်ကြီးဆိုတော့ပေါက်သွားပါတယ် ဒီတရားကိုစပင်ရသင်ကြားလို့ရှိရင်ဒီပေါင်းရဆိုတာသင်ကြားပြီမယ်လို့ဒီလိုနဲ့တည်းပဲခံစားရတဲ့အတ္တအထဝေဒမျိုးတရားအစီအစဉ်ကိုဟောလို့လာကြတဲ့ကောင်အထဝေဒမျိုးဒီတရားနဲ့စပြီးတော့စိတ်တိအာရုံစိတ်ကြီးမျိုးဖြစ်ခြင်းမှာဖြစ်မှာအခုတရားတွေအထုတ်တဲ့ခါကျတော့လက်တွေပဲကြည့်လာတယ် စိတ်အနေဒီပဲဒီပေါ်ကြတဲ့စကားအစီအစဉ်နဲ့သူတို့ကြားတယ်ဆိုတာလည်းနားလည်ဘုရားမြတ်စွာဟာရရှိတဲ့အကျိုးနဲ့အကြောင်းဝင်ကြဟောလိုက်ပါလေဟောစကားအစီအစဉ်နဲ့အမှန်ကြားပါလေဆိုတာဟောဒီဆရာတော်ဘုရားကြီးဟောတဲ့တရားကြီးသတ်တော်ကြီးနဲ့လာတဲ့အခါပါဠိဘာသာနဲ့ဒီမှာတင်လာတာဟုတ်ပါဘူး ဒီပါဠိတိပါဠိရုပ်မဲ့လို့ရှိရင်သူတွေထဲပါခါရတယ်။ဒီတာတဲ့တိတိတွေရေးပြီးတော့စိတ်ကျင်တတ်တာပဲ။ဒီလိုတဲ့ပါဠိရဲ့အနေနဲ့ပဲဘယ်လိုပဲစိတ်ထဲမှာရှိတယ်လို့ရှိတယ်လို့ဖြစ်ဖြစ်သွားတယ်။အဲဒီလိုခံစားရပါတယ်ဆရာတို့က။အဲဒီလိုပြောပြပေးပါလား။ဒီလိုလည်းရဲ့အမေကလည်းဒီလိုမျိုးတယောက်ကိုရောက်လာပါတယ်။အဲ သုံးလေးဖြစ်ဆက်ပြီးတော့ဒီမှာဒီပါယောဂီလာအထုတ်တဲ့အခါတရားတော်လေးဝလေးတွေ့ကြလို့အခုမှသူတို့ဟာရှင်လက်လက်ဘဝဟောင်းလို့ဘဝတည်ကြောင်းသွားရသလိုအာရဝေခန္ဓာကိုယ်ဖြစ်တဲ့အကြောင်းနေအိမ်ရှားနေတာကိုယ်ကနေအိမ်သိခါနေအိမ်ရသွားပြီဆိုတဲ့အကြောင်းကို အရိယာနေအိမ်လို့ဆိုလိုပါတယ်ဘောကြီးအကောင်းဆုံးဖက်ကောင်ဟာလက်ကျင့်ရှင်းလုံးရတဲ့တိဋ္ဌာဘာဝနာတရားပဲဆိုတာကအဲဒီကြောင့်လေးပြောကြတဲ့ခါကျတော့ဆရာတို့ပြောကြတဲ့ဟာဒီနာနေလေးတွေစိတ်သိဝိညာဉ်ကြီးထားလိုက်တာဗျာဘယ်လိုရှင်းနာမှမသိဘူးဆရာတို့ကပြောကြတယ်ဒါလည်းပဲအခု သဘောဝိနည်းကိုလာကြအားကနေပြီးတော့ဖြစ်ပေါ်လာတဲ့အကျိုးရလဒ်ကိုလဘတိအထဝေဒလဘတိဓမ္မဝေဒလဘတိသမုပ္ပါဒိတာပဝဉ္စံပြရတယ်ဆိုပြီးတော့ကိုက်နေတယ်ဆိုတော့။အနေဒီပဲလည်းပဲလွယ်လွယ်နဲ့သဘောပေါက်သွားတဲ့ဒါလက်တွေပဲပေါ်ပြတဲ့စကလုံးအစီအစီအစဉ်လေးတွေလည်းကျန်တာကိုလည်းကျန်တာကိုလည်းပဲသဘောပေါက်လာနေသွားတယ်။ သာဓုနဲ့လက်တွေ့နှစ်ခုပေါင်းစားပြီးတော့ဖြစ်ပေါ်လာတဲ့နှစ်သိမ့်အာရုံပြည့်ပြည့်လည်းပဲရရှိသွားတယ်ဆိုတာကလည်းအကြစေတော့တာပဲအဲ့ဒီလိုဖြစ်ပုံကြီးဟာဒီတတ္တဝအစ္ဆကနာရဲ့အရင်ဖြစ်ပုံပါပဲဘုဒ္ဓရာတော်တာရှိတဲ့တချို့ဆိုလို့ရှိရင်ဒီတရားနဲ့ဆက်တဲ့ အဝင်ကြွေကြပါလို့ပါဠိတွေပါလေပြုလိုက်ရုံနဲ့ကြားပြီဆိုလို့ရှိရင်ဟိုးကိုယ်ထဲမှာဖြူဖြူဖြစ်နေပြီးရှိပြီးပြုလိုက်တာဆိုတော့အားကြီးကိုဖြစ်တာပဲနော်အမှန်ကြည်လို့ကြည်ရဲ့အမှန်ကြည်လို့ပြန်ကောင်းပါတယ်။ဒါကြောင့်ရှင်ကြီးကြည့်တဲ့အရိယာပုဂ္ဂိုလ်ကငါလည်းပဲမိမိလည်းပဲသို့တော့တရား နာစဉ်မှာအနိစိတ်ပဲတဲ့တရားစကားကိုသဘောပေါက်ပြီးတော့ဝမ်းမြောက်ဖို့ဖြစ်ချင်းခေါ်တဲ့အရိယာလူရဲ့ခွန်အားနဲ့ပြည့်စုံပါပြီလေလို့ကောင်းကောင်းကြီးသိရှိပါတော့တာပါပဲသိရှိတယ်လို့ပြောဆောင်ကြလည်းပဲဟောတော်မူခဲ့ပါတယ်အဲဒါဟာပတ္တမပစ္စခဏပါပဲ ဒါကြောင့်ဒီသိဉ္ဇင်းဟာအစ္စအတိကတာလို့ဆိုထားပါတယ်။ဒီသာဤသိဉ္ဇင်းဉာဏ်ဒီအစ္စအတိကတာသုတ္တဗံပုဂ္ဂိုလ်ပိုင်နိုင်နိုင်နိုင်ဝလေရရှိလိုက်တဲ့ဒီဒီခြားရာရရှိလိုက်တဲ့သတ္တမညာနာသတ္တဝပစ္စကနာညာပဲ။ အရိယာလောကုတ္တရာလောကုတ္တရာအရိယာမဲ့ကိုဒီဖြစ်တဲ့ညာပဲလို့အသာသနာပုတိရှင်တွေဒီကိလေသာသူပြောတဲ့ပုရိရှင်တို့နဲ့မဆိုင်တဲ့တတိရခြားပါလေအဝိလိကညာလေးနာညာလေးပဲလို့ဒီကုန်းချုပ်ပြီးတော့လည်းပဲဘုရားမြတ်စွာကဟောခဲ့ပါတယ် အဲ့ဒီအနိဋ္ဌိပြန်များကိုခြုံငုံပြီးတော့ဟောလေကြည့်တွေ့ရင်မှဆရာတော်ဆရာကြီးကအလွယ်တကူမှတ်သားရအောင်ဆိုရင်ဟောလေဒီရမှာသဘောကလေးတစ်ခုပြပါပါလေပြပါဘူးကတော့ဘုရားဟောစာမြတ်တရားနာကြားရတော့ကားတယ်အနက်ကြီးစိတ်ကြည်ရှင်ကိုယ်တွင်သိမ့်လိုက်ရှာ ဒီလိုသိရသတ္တဝါပြစ္ဆကလာလို့ဒီလိုလွယ်လွယ်မှတ်ရအောင်သမုဒ္ဒိပြုတော်ပါလေရသော်ရဟောထားတဲ့တရားကိုသူတို့ယောက်ကဟောတဲ့မှာနာကြားရတဲ့အရိယပုဂ္ဂိုလ်ဟာအနေကိုလည်းပဲသဘောပေါက်သိရင်းနဲ့တရားစကားအစီအစီကိုလည်းပဲသဘောပေါက်သိရင်းနဲ့ဒါ အဲ့ဒီနဲ့အိဗယ်ကြီးဒီတစ်ခုနဲ့တစ်ခုကြွေကြရှင်းရှင်းလင်းလင်းသိရတာသိရင်သဘောပေါက်တဲ့အတွက်ဝမ်းမြောက်ဖို့ဒီကြည့်တွေလည်းပဲဒီကိုလုံးမှာစိတ်စိတ်လေးတစ်စိတ်လေးနဲ့ကြားပြီးတော့လေဖြာထွက်နေတယ်အဲ့ဒီဖြစ်တတ်တဲ့အရိယာဆောင်းအနေနဲ့ပဲပြည့်စုံနေကြောင်းကိုသိရတယ်အဲ့ဒါဟာခုနှစ်ခုမြောက်သတ္တမပြည့်စက်ကလာပဲလို့ကြည့်ကြည့်ရင်ဆက်လုံးကြားရ ဖြစ်ပွားပြီးတော့ပေါ့လေတရားနာကြတဲ့ပုဂ္ဂိုလ်တွေရှင်းနိုင်လေရအောင်ပေါ့လေအဲဆံမရှိနေကြပါလေဒီတတ္တဝပစ္စကနာကပါဝင်တဲ့ခွန်အားကတော့ဗုဒ္ဓစာပေတိယတိသာသနာတော်အတွက်လည်းပဲအလုံးကျေးဇူးရပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်ဥပဒနာတရားကိုကြက်ကြက်နဲ့ ဒီလေဆုံးဆုံးအတုကြီးဖြစ်တဲ့ပုဂ္ဂိုလ်ဟာဘုရားခေါ်ကြထားတဲ့မဏိတော်စာပေတွေကိုကြည့်ရှုတဲ့အခါရှိကြတဲ့ပုံပြီးတော့သဘောပေါက်နားလည်တတ်ပါတယ်။စာပေမတင်ကြခင်ရှင်ဝိသမာတရားအထုတ်ထားလို့ရှိရင်အဲဒီစာတင်သားဟာသာမန်စာတင်သားတွေလည်းပဲပုံပြီးတော့သဘောပေါက်နားလည်တတ်ပါတယ် လောကိတာလေ့လာတဲ့ကလေးတွေလည်းပဲကြိုပြီးတော့တရားအထုတ်ထားလို့ရှိရင်အဲ့ဒီလိုတရားလေ့လာဖို့မရှိတဲ့ကျောင်းသားတွေနဲ့စာလို့ရှိရင်သူကအတာရတယ်ဆိုတဲ့အကြောင်းလည်းပဲဒါတွေလည်းပဲအခုဖြစ်ပြရပါတယ်ကျုပ်ကသဘောတရားတွေနဲ့စတဲ့တရားကမ္မထာနဲ့စတဲ့ကမ္မထာနဲ့စတဲ့တရားတွေပါတော့နည်းနည်းလေးလေးပိုင်ပိုင်နိုင်နိုင်သဘောပေါက်လာနေတတ်ပါတယ်။ ဒီကြောင့်နဲ့ပတ်သက်ပြီးတော့ငယ်တဲ့ရေပေါင်း30ကျော်လောက်က၆နှစ်သားကလေးတူနဲ့ဆက်ပြီးတော့အောက်ဝက်ကောင်းလောက်အောင်ဟောလေးဝင်ကြုံနေခုပါလေဒီကလေးဟာသူ့ဘွားကြီးနဲ့ပါတီသာသနာရေးခါကိုလာရောက်ပြီးတော့တရားလာကြားနေရှိပါတယ်ရုပ်တို့နာမ်တို့ဟောလေဒါရင်လည်းကလေးလာတော့ပါ အဲရင်းနှီးပြီးတော့ပေါ့လေကလေးနဲ့ဆန်တဲ့ကျုပ်နာသဘောတရားတွေလည်းပဲသူနားလည်နေပါရဲ့ယုံတဲ့တရားတို့ရဲ့ချုပ်ရည်ရာနိဗ္ဗာန်ဆိုရင်အဆုံးဆုံးကိုလည်းပဲသူတော်တော်ရင်းနှီးနေပါတော့သူဒီကလေးကိုဘုန်းကြီးဆက်သက်လို့တဲ့အနေနဲ့ယုတ်ဆိုတာဘာနာဆိုတာဘာဆိုတာဘာလဲသက်တည်နေကြည့်တဲ့အခါမှာကလေးအစီနဲ့သူရလောက်ရှိအောင်ပြောပြရတာ ယုံနာတရားတွေဖြစ်ပေါ်ပြီးတော့ကျုပ်ဖွယ်သောပုံလေးတွေလည်းပဲသူပြောတတ်ပါတယ်။အဲနောက်ဆုံးနိဗ္ဗာန်ဆိုတာဘာလဲဆိုတာမြင်ကြည့်တော့ယုံနာဆိုတာနိဗ္ဗာန်ဆိုတာယုံနာတရားတွေချုပ်ရင်းလာပါပဲတဲ့။ယုံနာတရားတွေချုပ်ရင်းတဲ့ဆိုဘာမှမရှိတာကိုပြောတာလားလို့ဒီလိုလည်းမဟုတ်ပါဘူးတဲ့။ချုပ်ရင်းတဲ့သဘောကချုပ်ရင်းချုပ်ရင်းလာပါပဲ။ ဒီလိုဆိုလို့ရှိရင်ရုပ်နဲ့ချုပ်ကြီးသွားရင်လက်ရှိလည်းမရှိနားလည်းမရှိမိတိတာကြားတိတာစသည်လည်းမရှိဘူးဆိုတော့ဘာမှမရှိတော့ဘူးလို့အဲ့ဒါလို့ဆိုလို့ရှိရင်မင်းဖိုင်းနဲ့တရားမဟုတ်တော့ဘူးမင်းအမေဖေနဲ့တရားမဟုတ်တော့ဘူးဒီရှိကနဲ့ညီမလေးနဲ့မတွေ့ရမှာမဟုတ်တော့ဘူးမင်းရှင်ရဲ့ချမ်းသာရေးဆုံးရှုံးသွားမှာပေါ့လို့တွေးကြည့်လိုက်လို့ရှိရင်ပြင်းရရင်ဒီမှာပေါ့ဘယ်ဖြစ်တာဟုတ်လဲဖို့ဖို့ရတယ် ။ဘာဖြစ်လို့လဲဆိုတော့ကျင်းတယ်ဆိုတာနန္တရားကကျင်းတာ။ကျင်းတတ်တဲ့နန္တရားနိဗ္ဗာန်မှာမရှိဘူးဆိုတာကျင်းဆိုတာလည်းပဲဘယ်နည်းနဲ့ရှိနိုင်ပါမလဲ။ဘုန်းကြီးကိုရဲရဲတော့ကိုလည်းဆက်သက်သက်ပြောပြောပါလေ။ဒါဟာဒီကလေးကတရားကျမ်းလာအထုထာတာကိုသိဘူး။သက္ကလဖသလောက်လေးနဲ့သူ့အစီရေးတဲ့ကိုဘုန်းကြီးကြံပြီးတော့ရှင်းနေကြတာ။ဒီနောက်ကိုအဲညာကြီးဖြစ်တဲ့ကလေးလို့ပြောပါပါ။ ဒါပွားကြီးနဲ့လိုက်လိုက်ပြီးတော့တရားလာကြတဲ့အတွက်သူ့ဟာသာဓုနဲ့လက်ရှိအခုပေါင်းစပ်ကြည့်တော့ဘူးအတိအကျကြီးဖြစ်နေတာဟာလည်းအဝိဇ္ဇာကောင်းပါတယ်။နောက်ကလေးတွေလည်းပဲအဲ့ဒီလိုလုပ်ပြီးလိုပါလေ။မာစီသာပြေမှာဆရာကြီးကြီးမိကြားသွားတဲ့အချက်ကလေးတစ်ခုရှိပါတယ်။ပညာရှိသူကဒီအကြောင်းနဲ့ဆက်ပြီးတော့ လျှောက်ထားဝန်ခံမှုတယ်သူလျှောက်ထားဝန်ခံဝန်ကတော့သူဟာတဲ့ကုဏပညာရှိလူပါပေါ့အရင်ကသတ္တစီလို့ဖြေထားပြီလည်းလို့ကောင်းကောင်းမတတ်သေးဘူးတဲ့ဆိုလိုတဲ့သဘောကတော့ဒီပါဠိပြန်ဆက်တဲ့သဘောလောက်ပါဠိပြန်နည်းနည်းစားတဲ့သဘောလောက်တူတက်ထားတာပါကောင်းကောင်းမတတ်သေးဘူးဆိုတဲ့လိုနဲ့ဒီပါလေ အခုတရားထုတ်ကြည့်တဲ့အခါကျပါပဲစာကောင်းကောင်းတတ်တယ်အခုစာကြည့်လိုက်ရှိရင်နည်းနည်းနည်းနည်းသဘောပေါက်သွားတယ်ခုနတပတိအထဝေဒတပတိဓမ္မဝေဒပေါ့လေအဲဒီသဘောကြီးသဘောသွားတယ်စကားအခြေအနေတွေကိုလည်းပဲသဘောပေါက်သွားတယ်ဓမ္မပသာယိတာအဲလပတိဓမ္မပသာယိတာကောင်းဝိဇ္ဇာဆိုတာပေါ့တရားနဲ့စက်တဲ့ လက်တွေ့အထုပ်ကလည်းတရားနဲ့စာပြီးတော့စာရေးကြည့်တဲ့အခါမှာအဲလိုအထဝေဒဓမ္မဝေဒတွေရရှိသွားတော့နှစ်သိအားရတဲ့ဒီကြည့်တွေပေါ့ဒီတစ်ပိတ်ပိတ်တစ်သိမ့်တွေပေါ့ဒီလက်ရှိခံစားရတာပါအဲလိုခံစားပါပဲနည်းနည်းနည်းနည်းဘောပေါက်သွားတယ်ရှိကမသိနိုင်တာတွေလည်းပဲယခုရှင်းရှင်းလင်းလင်းကြီးကြည့်ပြီးသွားတယ်လို့ချုပ်ထားမှုခံမှုလည်းလို့ဆိုရတယ် အဲ့ဒီပုဂ္ဂိုလ်ဟာသာမန်ပုဂ္ဂိုလ်မဟုတ်ပါဘူး။သာသစေရယဟန်လူရဲ့ရှိတပါးယဟန်ယဟန်လူကိုတရားရှိတယောက်ဒီလိုပြောပါတယ်။နောက်ပြီးတော့သာဝိတိုက်ခံတတ်တဲ့မဟာဒီတပါးကလည်းပဲဒီလိုပဲသုံးပါတယ် တချို့သဘောတရားသဘောတွေကိုသာသက်သက်စက်နေုံနဲ့သဘောမပေါက်နိုင်ဘူးဆိုတာပေါ့လေစိတ်ကပြောမှလည်းဥပမာအားဖြင့်ဘုရားကုလဘာထဲမှာဆိုလို့ရှိရင်နောက်ဆုံးဘက်ကသဘောကျင်ဆိုရဲသဘောကိုသတ္တရမြစ်တတ်တာခြေတိတ်ကိုပိုင်ပိုင်နိုင်နိုင်သဘောပေါက်ဖို့ဖြစ်ပါလေသတ္တရထိုးထိုးအာယုန်နဲ့ မစ္စတတ္တာအလယ်လသဘောရှိသည်အဖြစ်ဆိုအလယ်လသဘောရှိရဲ့ဆိုတော့သိမြတ်စွာထားခြင်းပေါ့သိမြတ်စွာထားတယ်ဆိုတာတုတ်ဆုတ်တဲ့စိတ်လည်းမရှိဘူးတိတ်ကြွတဲ့စိတ်လည်းမရှိဘူးညပြီးတော့နေတာပေါ့ဟင်းဒါတော့ကောင်းတဲ့ဘက်ကိုညစ်တဲ့စိတ်လည်းမရှိဘူးဘာလို့စိတ်နဲ့ကြွာပြီးတော့ကြွာဟနေတာလည်းမရှိဘူး သတ္တနဲ့ပညာဝိရိယနဲ့သမာဓိပြည့်ရည်ကြီးတော့သုံးကောင်းတဲ့ငါတစ်ချက်သုံးပုံသုံးကောင်းတဲ့မြင်းတစ်ချက်ကိုမောင်းရတဲ့ဒီလေသမားမြင်းသမားလို့ပေါ့လေစက်တုံးတက်တာဖြစ်နေတာပါလေပါလား။သတိရတော့အဲ့ဒီလိုပြထားပါလေ။သမာဝိတလက္ခဏာဆိုတာပါ။သတိတက်တက်လို့သင်ထားတဲ့အားတော့ဘယ်လားလဲ။လက်တွေ့တရားအထုတဲ့ခါကျတော့ ခုနဆွဆုတဲ့သဘောသိကြတဲ့သဘောဒါတွေရှိနေမပြဘူးလေတခါတခါတရားဆန္ဒကျင်းပြပြီးတော့ချော်သွားတာလေတရားဆန္ဒလဲပြီးတော့ဝိရိယမပြီးတဲ့အတွက်ရှုခွင့်အောင်ဒီမရောက်နိုင်တာတွေပေါ့အတဲအကျအချော်အတဲ့တွေဆိုတာရှုခွင့်ကတော့ဖြစ်နေတာပဲ နောက်ကဥရိယပြညာမင်းတော့ရောက်လာတဲ့အခါဥရိယပြညာအရင်ပဲရောက်လာတဲ့အခါကျတော့အကုန်လုံးညရည်ပြီးတော့နေတာအရင်ရောက်ရှိပြီးတော့နေတာအထူးသဖြင့်ဒီကရိပ္ပကညာမရောက်တဲ့အခါကျလို့ရှိရင်ငြိမ့်ငြိမ့်ချိန်ချိန်လေးပါလေဒီဝရဏတရားတွေလည်းပဲညီတက်နေတာရှုခွဲအာယုံပေါ်မှာရှုလို့ဖြစ်ပေါ်တဲ့တရားအရသာကိုဘာလည်းပဲကျွယ်မှုတာဝန်မရှိတာဥပ္ပခါကျတော့တကယ်ပြန့်ပြနေတာပဲ အဲဒီလိုဖက်ပြတဲ့အပိုင်းရောက်သွားပြီဆိုလို့ရှိရင်ဥပ္ပခါသဘောစီအတိတ်ပဲပေါ့လေထို့ထို့အာယုမှာဖက်ပြတဲ့သဘောလေးတွေရှိတယ်ဆိုတာအခုမှပဲသဘောပေါက်တယ်ဆိုတာပေါ့လေအဲဒီမဟာကြီးတစ်ပါးကကျေးဇူးရှင်မကြီးဆရာတော်ဆရာကြီးကိုကိုခံပြီးပြောတော်ပါတယ်သတိတက်တဲ့စက်ယုံကတော့ ခုနအနဲ့သဘောကိုမဖြစ်ဘူးဆိုလို့ရှိရင်ကိုယ်တော့ကသဘောကောင်းမပေါ့ဘူးဆိုလို့ရှိရင်သူရဖို့လည်းပြောဖို့လည်းပဲအလားဖြစ်ပါတယ်ဘယ်လိုအရေးကြီးထားတယ်ဆိုတာသူရနားလည်အောင်ပြောဖို့အလိုကြီးခက်ကြီးပေါ့ကိုယ်ရရှိမှရှိတော့တရားအထုကြီးတဲ့ပုဂ္ဂိုလ်တွေမှာတော့ကုရိယဗျာညာသင်္ကာရိဝဋ္ဌာညာများရောက်ခုတဲ့ပုဂ္ဂိုလ်တွေကတော့ သမတတ်ပြင်မယ်လို့အဲဒီဥပ္ပခါသံဝတိအကြောင်းကိုကောင်းကောင်းပြောနိုင်တယ်။ကိုယ်ရင်းနဲ့ပြောနိုင်တယ်။လွယ်လွယ်နဲ့သဘောပေါက်နိုင်တယ်။ဒါနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ကပါဠိမှာဒုက္ခနဲ့ဒုက္ခလေးစာပေအမှန်တော်တဲ့ဆရာတော်ကသူ့စာပေတွေလည်းပဲစာသင်သားကြီးကြရတာလို့ ဝိရုငယ်ငယ်တော့လည်းဒီစာပေလေးနဲ့ပဲရှိရင်းရတာပါပဲဒီခေတ်မှာတော့စာပေယူသားကအတော်ဆုံးပဲဆိုတာပေါ့လေဝိရုညာမီလောက်လည်းပဲဒီလိုပဲသတ်မှတ်ခဲ့ပါတယ်ဒီလိုဆရာတော်ဘုရားကြီးပေါ်ပေါက်လာတဲ့အခါကျတော့ဒီလိုဆရာတော်ဘုရားကြီးကဒီစာပေကိုလက်တွေ့နဲ့ပေါင်းစပ်ပြီးတော့ ရေးသားထားတဲ့စာပေတွေဆိုတော့ပို့ပြီးတော့အသက်ဝင်တယ်။ကိုဆရာတော်ကြီးရေးသားတဲ့ခါတွေကတော့စာသရုပ်တော်တော်တော်ပေါ်တယ်။သူကသဘာဝကအာရဏောမပါတော့သာမပါနဲ့ရှင်းစားရတယ်လို့ပေါ့ပြစ်တယ်ဖြစ်တယ်။မာကြီးဆရာတော်ကတော့ကိုယ်တွေပေါက်ဆက်ပြီးတော့စာရုပ်နဲ့ယူနိုင်ပြီးတော့ပေါ်ပြထားတဲ့စာပေတွေဆိုတော့သဘာဝတရုပ်ပေါ်တယ်။ သတယုတ်ပေါ်တာနဲ့သဘာဝတယုတ်ပေါ်တာအဲ့ဒီခြားလက်ချက်ရှိပါတယ်။ဒါကြောင့်တရားဒုက္ခလို့ရှိရင်သာပေကိုကောင်းသဘောပေါက်လာနေတယ်ဆိုတာကိုတရားဟောတဲ့ခါကြီးပါဆိုလို့ရဆိုတာကိုလင်လောက်ပြီးပေါ့။နားလည်နိုင်ပါတယ်ဆိုတာပေါ့။ကိုယ်ရေးအတုကြည့်တဲ့အခါကျတော့ရှိပါလိမ့်မယ်။နောက်ပြီးတော့ဣတိသဘောရှင်ဆိုတာကိုလည်းပဲ ကိုယ်တိုင်မတူဘူးသိလို့ရှိရင်တော့သဘောပေါက်နားလည်မှုဖြစ်ပါတယ်။ကိုရပြရာစရင်ကိုရောက်ခုတဲ့ပုဂ္ဂိုလ်ကတော့သမတပြင်လေလို့တိတိကျမျိုးအကြောင်းပြောရလို့ရှိရင်သူ့ကိုယ်ရဲ့အားဖြင့်ကောင်းကောင်းနားလည်ပေါ်တတ်ပါတယ်။စသည်ပေါ်ဒီအဲ့ဒီလိုကလမဟာဒီကြီးကပဲသူ့ကိုယ်တွေနဲ့ဆက်ဆက်ပြီးတော့ကျုံးပါရတဲ့ ဒါကြောင့်ဥပဒနာတရားကိုပြည့်ပြည့်စုံစုံအထုတ်ထားတဲ့ပုဂ္ဂိုလ်ရဲ့မှာပရိယတိသာသနာတော်ဘက်မှာလည်းပဲညာကြီးအခုအထောက်ပံ့ရပါတယ်အဲ့ဒီလိုလက်တွေ့နဲ့ဘုဒ္ဓစာပေဘုဒ္ဓစာပေနဲ့လက်တွေ့ဆွေစုံပုဂ္ဂိုလ်များကစာပေပုချနေတယ်ဆိုရင် တရားဟောပြောနေမယ်ဆိုလို့ရှိရင်သူ့ကိုယ်လေးနဲ့ကြီးတော့ပြီးတော့ကိုယ်သဘာဝကြကြဟောပြောပူဇော်နေပါလေသာတိတဲ့ပုဂ္ဂိုလ်များမှာလည်းပဲတရားကိုပြီးမှသိလို့ရှိရင်စိတ်ကြည်ခြင်းသမာဓိကကောင်းနေတဲ့အတွက်တတိကလေးနဲ့နားလည်လို့လည်းနေတိုင်းရှိသောတိတော်ကြီးကလည်းပဲချိုးချဖို့စီပါနေပါလေ ဒီမှာလောကိစ္စတင်တဲ့ကလေးတွေလည်းပဲငယ်ငယ်လေးကဒီလိုတရားထုတ်ထားလို့ရှိရင်အခြားခြားကလေးတွေလည်းထူးကြတယ်ဆိုတာလည်းပဲဆိုင်ရာဒီကအုပ်ထိပ်ကိုရလည်းပြောပြထားပြောပြပါလိမ့်။ဒါကြောင့်တရားထုတ်တာဟာပရိယတိသာသနာတော်အတွက်လည်းပဲအလွန်ကြီးကျယ်ရပါလေ။ဒီခုရှင်းလင်းတင်ကြခဲ့တဲ့အတိုင်း ဘုရားခေါ်ကြထားတဲ့ဓမ္မနဲ့ဝိနည်းကိုနာရင်ကသဘောပေါက်ပြီးဖြစ်တယ်ဆိုတာကအရိယာမှာပြည့်စုံရဖြစ်တဲ့ခေါ်အားပါပဲဘုရားရှိခေါ်အားကတော့နည်းနည်းတဲ့တရားတွေကိုကြားလာရလို့ရှိရင်ခက်တယ်လက်တယ်လို့ဆိုလို့ညီးတယ်ညီးတယ်ကျေးဇူးကောင်းတယ်၆ခက်ကကြည့်လို့လည်းပြောတယ် သူတို့ကတော့အများအားဖြင့်လောစရာရေစရာကြီးအသာကောင်းအထူကောင်းအမူအရာကောင်းတွေကိုကြားရနေရမှသဘောပေါက်ပြီးတော့သဟာဟာနဲ့ကြီးကြီးဖြစ်ကြတယ်ဥပဒနာတရားတွေဟောလို့ရှိရင်တော့အဲဒီတရားမျိုးဆိုလို့ရှိရင်အဲအများစုကတော့တည်ပြီးတော့မကြိုက်ကြဘူးဒါပေမဲ့လို့လက်တွေ့နဲ့ လက်တွေ့အားထုတ်လို့ပိုင်နိုင်နိုင်နိုင်ပေါ့လေတရားတွေကိုထူးထူးထွေးထွေးဒီသိထားတဲ့ဘက်ကဆိုလို့ရှိရင်အရေးကြီးတဲ့တရားတော်များဖြစ်တဲ့အတွက်ဒီစာပေနဲ့ပရိယတိပရိယတိစာပေနဲ့လက်တွေ့နဲ့ပေါင်းစပ်ပြီးတော့ခေါ်ကြတဲ့တရားတွေကိုတော့ခုနတရားထုတ်တဲ့ပုဂ္ဂိုလ်တွေကပုံပုံသဘောပေါက်နားနေပါတယ်။အဲဒါဟာတတ္တမ ခုနှစ်ခုရောက်ပေါ်တယ်အရာများပါပြည့်စုံရဖြစ်တဲ့မာစိတ်ကလာပါပဲခန္ဓာလောစရာရေစရာစသဖြင့်တရားတွေကတော့နာကြားလို့ရှိရင်အဲ့ဒါကိုကြိုက်နေတဲ့ပုဂ္ဂိုလ်တွေကတော့စပိုင်းမှာတော့သမဏကိုပိဋိတိဖြစ်ပြီးတော့တရားနာကြတာသိကြပါလေ ဒါပေမဲ့လို့အဲ့ဒီတည်းမှာရှင်းစရာကြံစရာတွေကပါတာဘူးရေရရုံနဲ့ရှင်းရရုံနဲ့ဆိုတော့အဲ့ဒါလည်းပဲသိကုန်တော့တာပဲကျားတော့နောက်ပိုင်းမှာအဲ့ဒီတရားတွေကသူကြည့်ပြီးပဲလို့နောက်ပိုင်းကျတဲ့ခါကျတော့နိဒါရနဲ့ပြီးတော့ချုပ်ကြည့်ပြီးဖြစ်သွားတယ်သုတိတဘာဝလာတရားကတော့ဒီသမပုဂ္ဂိုလ်တွေလက်လောက်အောင် စာရည်ချက်ကိုခေါ်တာလည်းမပါဘူးဒီကသံဃာတို့မပါဘူးတေလူကြီးခေါ်တာလည်းထုတ်တယ်နာကြားရတာလည်းထုတ်တော့တော့ခေါ်တဲ့ပုဂ္ဂိုလ်ကလည်းထုတ်တော့တော့ကြီးခေါ်ရတယ်ဖြစ်ပါတယ်ဒါပေမဲ့လို့ဒီထဲမှာကျူးစီဝဖြစ်ထွေးရေးအတွက်တိကျတဲ့သင်ကြားချက်နဲ့အကျိုးတိကျဖြစ်ရေးအတွက်လိုအပ်တဲ့စီကံဥပဒေတွေဟောခေါ်ပြထားတယ် တိကျကျလုပ်လို့ရှိရင်ခုနစောစောလေးကပြောခဲ့တဲ့အတိုင်းပါလေကုရပြညာလည်းလောက်ရပြီဆိုရင်ဟိုချုပ်ချုပ်ကနေပြီးတော့အမှန်အောက်ဘက်ကောင်းအောင်ဆူပြေးလာတာစိတ်ကောင်းတဲ့ဉာဏ်တိုးတက်မှပြည့်နိုင်တဲ့တမေကောအပျော်လေးပေါ့လေတမေလေးနဲ့ကျော်တတ်တာပါမပြည့်နိုင်အောင်ပြောလာတာတမေလေးနဲ့မပြည့်နိုင်အောင်ပြောတယ်ဆိုတော့တမေလေးနဲ့ကောင်းနေတဲ့အတိတ်ပဲပေါ့အဲ့ဒီပိုင်းရောက်လာပြီဆိုလို့ရှိရင် လက်မလွတ်နိုင်တော့အောင်စုပြေးလာတော့တာပဲအစာပိုင်းမှာ6ပြည်လောက်လက်တွေရိုးသေးသေးနဲ့ပြည့်စုံတဲ့အတုတဲ့ပုဂ္ဂိုလ်ဟာနောက်ပိုင်းစုပြေးဖို့လေးတွေနဲ့တွားကြည့်တော့အလော့ကိုပဲအားရကျေကောက်ပါလေအဲ့ဒီခေါ်ကြရဲ့ရှိပေါ်တော့ဘုရားတော့ရဲရဲပြောပါလေတကယ်တော့အတုအတုကြီးရှိရင်စာပိုင်းကျင့်တာလေးကိုကျော်လွန်သွားပြီဆိုလို့ရှိရင်နောက်ပိုင်းတော့ အာဝေကောလောကိုဆိုပြလာပါပါပဲအဲဒီကစားလေးကြီးအခုသတ္တမဘာပြိသက္ခဏာနဲ့တိုက်ကြည့်ကိုယ်မှာကြိုက်နေလို့ရှိရင်သက်သာရဟောတာပါပါပြီဆိုတာပေါ့လေရက်ခံလာပါပါပဲဒီနေ့တော့သတ္တဝါပြိသက္ခဏာသာလောက်ပါပဲနောက်ကြရရှိရင်ဒီကုန်းအဆုံးသတ်ဟောကြားရပါပါပဲ